ကိုင်းဒီဘက်ကမောင်ရင်တို့အပိုက်ကဆိုးဆိုးမေဒီမာဒီမာ လည်းမရှိအောင်ဆိုပြီးချင်းဆိုတဲ့စကားလုံးတွေထဲ့မပေးပါဘူးမင်းတို့ပါဇက်ထဲတော့ချင်းနေရောက်နေနော်ချင်းနေရောက်နေငါငါထဲ့ပြီးတော့ချင်းတစ်ခုမှမပါဘူးခမကျမ်းနာနိညာတဘောယူစည်းဖွဲ့စည်းတိတ်ပြီးပူတွဲလုံခဲကြည့်လေတဘောပူနွေအေးတဘောထောက်ကန်တောင်းနှင်းလှုပ်ရှားရွေရှားတဘော gain ငါတဲ့ချင်းတွေ့လား ငါဆိုတာလည်းချင်းပါလားမင်းတို့လည်းချင်းတွေရောက်ကုန်ပြီအဲချင်းတွေရောက်ကုန်ပြီဆိုအာအဲ့ဒါလို့မိမိခန္ဓာကိုယ်ထဲမှာရှိနေတဲ့ဒီတဘာဝကြီးလေးမျိုးရှိနေပုံကိုဆင်ခြင်နှလုံးသွင်းနေရင်ဒါသမထကမထစတုဓာတုဝဝထဒါသမထကမထအဲ့ဒါလို့ဆင်ခြင်နှလုံးသွင်းနေတာမဟုတ်ဘဲနဲ့ ရှိတဲ့သဘောကို ရှိလိုက်ဖြစ်တဲ့သဘောကိုဖြစ်ခိုက်မှ ရှုနေရင်ဒါဥပဒနာကမ္မထာပူရာတွေ့ရင်ပူတယ်ပူတယ်ပူတယ်လို့ပူတာကိုစိုက်ရှုနေအေရာတွေ့ရင်အေတယ်အေတယ်လို့အေရာဆန့်ရှုနေဖောင်းနာတွေ့ရင်ဖောင်းနေဖောင်းနေဖောင်းနေပိန်နာတွေ့ရင်ပိန်နေပိန်နေကြွာတာတွေ့ရင်ကြွာတယ်ကြွာတယ်လှမ်းတာတွေ့ရင်လှမ်းနေလှမ်းနေခြားတာတွေ့ရင်ခြားတယ်ခြားတယ်စသည် ဖြစ်နေစေသဘာဝတစ်ခုကိုစူးစူးဆိုင်ဆိုင်ဖြစ်တဲ့အတိုင်းရှုနေရင်ဒါဝိပဿနာကမ္မထာဒီလိုမဟုတ်ဘဲနဲ့သဘာဝ၄မျိုးလုံးဒီခန္ဓာကိုယ်ရဲ့ပေါင်းစုပါဝင်နေတာပဲလို့ဆင်ခြင်နှလုံးသွင်းရင်ဒါသမထကမ္မထာအတာပရိထာသမထကမ္မထာကဆင်ခြင်နှလုံးသွင်းတာဝိပဿနာကမ္မထာကအရှိကိုအရှိတိုင်းရှုတာအဲ့ဒါကြောင့်ဒီစတုဓာတုဝါဒထာမဲ့သမထလည်းဖြစ်နိုင်တယ်ဝိပဿနာလည်းဖြစ်နိုင်တယ် လေးမျိုးလုံးရှိနေတာပဲလို့ဆင်ញံနှလုံးသွင်းနေရင်ဒါသမထကမ္မထဖြစ်တယ်ဒီလိုမဟုတ်ဘဲနဲ့ဖြစ်နေစေတမျိုးမျိုးကို ရှုနေရင်ဝိပဿနာကမ္မထာဒါဝိသရိမယထာကထာမှာတော့ဒီစတုဓာတုဝဝထာကမ္မထာဝိပဿနာရှုခြင်းအပြင်သိမြင်ပုံမှာဝိသရိမယထာကထာမှာတော့ဖော်ပြထားတယ် ဒီတော့ မျိုးလုံးဒီခန္ဓာကိုယ်ထဲမှာရှိနေတယ်လို့ဆင်ခြင်နှလုံးသွင်းမှုကိုပြောတာနော်ဆင်ခြင်နှလုံးသွင်းမှုကိုပြောတော့ဘာကမ္မထာဖြစ်မလဲသမထကမ္မထာဟုတ်လားအဲ့ဒီ၄မျိုးတည်းကတမျိုးမျိုးထင်ထင်ရှားရှားဖြစ်နေတာကိုဖြစ်နေတဲ့အတိုင်းရှုနေရင်တော့ဝိပဿနာကမ္မထာအဲထင်ထင်ရှားရှားဖြစ်တာကိုဖြစ်တဲ့အတိုင်းရှုတော့ယောဂီတွေဒီတိုင်းမတွေ့ပြီဘူးလား တွေ့တယ်ခင်မှာဉာဏ်နုညာသဘောတွေ့တယ်ယူစီဖွဲ့စီဒိဋ္ဌိပူသွဲလုံးခက်ကြည့်လို့သဘောတွေ့တယ်ပူသဘောတွေ့တယ်နှွေအေးသဘောတွေ့တယ်ထောက်ကန်တောင်းနေလှုပ်ရှားရွေ့ရှားတဲ့သဘောဒါတွေ့တယ်ဒါတက်ကြီးလေးပါရှုတာပဲစတုဓာတုဘောဝဋ္ဌမယ်ဒီတော့ကံကမ္မထံ40ပြည့်သွားပလားကတိုင်းက10ပါအတုဝက10ပါအနုတ္တိက10ပါ ကတိုင်းဆိုတာတော့ဒါတော့အထူးပြောမလို့အတုပ7ပါးဆိုတာအသေးကောင်းနေရှိတာပေါ့အသေးကောင်းနေရှိတာမစင်းမနဲ့ယွန်းစပွဲလို့ရှိတာတွေးတွေကြီးတွေနဲ့လို့ရှိတာပုတ်ပွားနေတယ်လို့ရှိတာခွေးတွေကြိုက်ခဲထားတယ်လို့ရှိတာအသေးကောင်းကိုအဲ့ဒါတွေရှိတာ10မျိုးအတုပဒါကအနုတ္တိ7ပါးပြီးတော့ အာရုပလို့လည်းခေါ်တယ်အပဟောပါဘူးအပမညာလို့လည်းခေါ်တယ်ဗျာမဝိဟာရလို့လည်းခေါ်တယ်၄ပါးမေတ္တာကရုဏာမုဒိတာဥပေက္ခဗျာမဝိဟာရလည်းခေါ်တယ်ဗျာမစုလည်းခေါ်တယ်နော်ဗျာမစုတရားလို့လွယ်လွယ်ပဲဗမာခေါ်လိုက်တယ်ဗျာမစုတရားတဲ့ပါပါတော့မေတ္တာကရုဏာမုဒိတာဥပေက္ခအဲ့ဒါကိုဗျာမဝိဟာရလို့လည်းခေါ်တယ်ဗျာမ ဗျာမာတို့ဤဝိဟာရနေခြင်းကဲ့သို့သောနေခြင်းနဲ့ဗျမာများနေသလိုနေတာတဲ့မေတ္တာတရားနဲ့နေတာကရုဏာတရားနဲ့နေတာမုဒိတာတရားနဲ့နေတာဥပေက္ခတရားနဲ့နေတာမေတ္တာပွားကရုဏာပွားမုဒိတာပွားဥပေက္ခပွားပြီးတော့နေတာဟာမြမာတို့နေခြင်းနဲ့တူတာမျိုးဖြစ်တဲ့အတွက်မြမဝိဟာရတဲ့တနည်းမြတ်သောနေခြင်းနဲ့မြမဝိဟာရမြတ်ဗျာမမြတ်သောဝိဟာရနေခြင်း ဗျာမဝိဟာရမြတ်တော်နေခြင်းနဲ့တတ္တဝါအများပေါ်မေတ္တာပွားနေတယ်ဆိုမြတ်သလားယုတ်သလားမြတ်တာဘောမြတ်တော်နေခြင်းဒါဆင်းရဲတဲ့တတ္တဝါကိုတနာကရုဏာပွားနေတယ်ဆိုလို့ရှိရင်မြတ်တော်နေခြင်းလားယုတ်တော်နေခြင်းလားမြတ်တော်နေခြင်းပဲ ဒါကချမ်းသာတဲ့တ attva အာယုံပြုပြီးဩသူချမ်းသာရှာတယ်ဒေါ်လိုက်တာကောင်းလိုက်တာလူသားတယောက်ချမ်းသာတယ်ဆိုတော့ဝမ်းမြောက်ဝမ်းသာဖြစ်တယ်ဆိုရင်ကောင်းသလားမကောင်းဘူးလားမြတ်တော်နေခြင်းပဲမုဒိတာဥပေက္ခာဘယ်လိုမှဆင်ញံနှလုံးသွင်းမရတဲ့ဆင်းရဲတဲ့ပုဂ္ဂိုလ်ကြတော့အေးသူကံတရားလျောက်ဖြစ်တာပဲဟုတ်တယ်မဟုတ်လားအဲ့ဒါကြတော့ဥပေက္ခာပွားတာ ဒုက္ကံတရားလျောက်ဖြစ်တာပဲကာမတကဘယ်လိုဆိုသလဲမေတ္တာပို့ရမိမိဤကောင်းမှုမကောင်းမှုဒီသာလဲကိုယ်ပိုင်ဥစ္စာရှိကြပါတကားဟုတ်တယ်မဟုတ်လားဒုက္ကံလျောက်ဖြစ်တာပဲအဲ့ဒါလိုပွားနေတယ်ဆိုတာမြတ်သောနေခြင်းပေါ်ဒါကြောင့်ဗျာမမြတ်သောဝိဟာရနေခြင်းဗျာမဝိဟာရမြတ်သောနေခြင်းဒါကြောင့်မလို့ပြုဖို့ ဗျာမဝိဟာရတရား၄ပါးလို့လည်းခေါ်တယ်ဗြမဇိုတရား၄ပါးလို့လည်းခေါ်တယ်အပမညာ၄ပါးလို့လည်းခေါ်တယ်အဲ့ဒါက၄ပါးနောက်အာရုပကမ္မထံ၄ပါးပြီးတော့အာဟာရေပฏิကုလတင်ညာတပါးပြီးတော့သတုဝဓာတုဝဝထံကတပါးပေါင်းတော့ဘယ်လောက်တော့40အဲ့ဒါကိုဘာခေါ်သလဲ မထန်40တဲ့ဖောင်ပုံလေးပါလိမ့်များမရကြဘူးလားဟမ်မရဘူးဘယ်ရမလဲမင်းတို့အခြေပြုဗုဒ္ဓဘာသာမှမကြည့်ပဲနဲ့ဒီမှာအခြေပြုဗုဒ္ဓဘာသာသမ िना ဘလောက်တော့200မျက်စိကလည်းမရဘူး19 200တစ်ဖက်ကိုမှ ကတိုင်း30အတု30 30နှုတ်တိယမဝိဟာ၄ပါးသာ၄ပြာအာရုဒ္ဓိဗြဟ္မဝိဟာရတရားက၄ပါးတဲ့၄ပြာအာရုဒ္ဓိအာရုပကမ္မထာက၄ပါးတဲ့ဧကတင်ညာဝဝထံပေါင်းပြန်40ရှိတဲ့ဧကတင်ညာတခုတည်းသောတင်ညာဆိုတာအာရိပတိကုလတင်ညာ ဝဝထံဆိုတာစတုဓာတုဝဝထံပေါင်းတဲ့အခါကျတော့40သံမြင်က239နှစ်19ချမ်းမြေအခြေပြုဘုရားဘာသာသို့ကတိုင်း30အတု30 30နုပတိကတိုင်း30 အတုစေသစေနုပတိဆိုယမဝိဟာလေးပါးသာလေးပြာအာရုဋ္ဌိလေးပြာအာရုဋ္ဌိ ဗျာမဝိဟာလေးပါးသာလေးပြာအာရုဋ္ဌိသို့ကတိညာ ဝဝုထံပေါင်းပြန်40ရှိဧကတိညာဝဝုထံပေါင်းပြန်40ရှိ မထာ40ရေတွက်တတ်ဗလားရေတွက်တတ်ပြီမရေတွက်တတ်ရင်ဘာလုပ်ရမလဲစာအုပ်ကြည့်ဒါပဲရှိတယ်နော်မရေတွက်တတ်ရင်စာအုပ်ကြည့်ဒါဘုန်းကြီးကခုဗာတရားဟောနေတာတော့စိတ်တရားနော် စိတ်ထဲကလွတ်ထွက်သွားပါလားမလွတ်ပါဘူးအခုစိတ်ကြောင့်ပြောနေတာပဲညာအကျဉ်းသာရိပုတ္တရာသူတတိယဟန်ကလေးကိုသမထကမ္မထံပေးမလို့တတိလေးကဘယ်သဘောရှိတယ်တဲ့ဒီကိုယ်တိုင်ကလည်းရုပ်ဆင်းအငါတင်နေတယ်အလှအပကိုလည်းနှစ်သက်တတ်တဲ့သဘောရှိတယ်တဲ့အဲ့တော့အလှအပနှစ်သက်တတ်တဲ့ လောဘစိတ်တတ်မဲ့တဲ့စိတ်ကိုပထမဆုံးဖြိုပြရမှာဖြိုပြမှာဖြစ်မယ်တဲ့အဲ့ဒီစိတ်အခြေရိုင်သွားမှဝိပဿနာကုလို့သူဟာလွယ်ကူမယ်လို့ရှင်သာရိပုတ္တရာသဘောပေါက်သဘောပေါက်တာနဲ့ကိုယ်ကိုယ်ကိုယ်ကိုရှင်သာရိပုတ္တရာနေရာကထားလိုက်ပါထားပြီးတော့တပြည်လေးကမ္မထမ်းပေးလိုက်ဆံမှာအဲ့ဒီ10ပါး40တဲ့ကဘယ်ဟာပေးမလဲကိုယ်မိကုန်လာပြီ အဲ့ဒီ40တွေကဘယ်ကမ္မထံပေးမလဲဟမ်အတုပကမ္မထံပေးမယ်မဟုတ်လားအတုပကမ္မထံကဩဒုမာတကတဲ့ဖူးဖူးရောင်တဲ့အကောင်ဘုံတဲ့ဩဒုမာတကဆိုတာဝိနိလကဆိုတာညိုမဲနေတဲ့အကောင်ဘုံတဲ့ဖူးဖူးရောင်တဲ့အကောင်ဘုံဖူးဖူးရောင်တဲ့အကောင်ဘုံလို့ရှုစင်ရင်နှလုံးသွင်းတာအတုပပဲ ဝိနိလကဆိုတာညိုမဲနေတာဟိုနာကညိုွက်တယ်ဒီနာကအနီွက်တယ်ဒီနာကအမဲွက်တယ်နဲ့အသေးကောင်အကောင်ပုတ်ကြီးတကောင်လုံးမှာအဲ့ဓာတွေထင်းနေတာဒါတွေကိုရှုရမယ်ဝိခေဝိပုပ္ပကအကောင်ဘုတ်တဲ့ဝိပုပ္ပကဆိုတာပြည်တွေတရွဲရွဲနဲ့ထွက်နေတဲ့အကောင်ဘုတ်ဝိစိတ်တကအကောင်ဘုတ်တဲ့ဟိုနာကပြက်ဒီနာကပြက်ဟိုနာကစုပ်နဲ့ စုပ်နေတဲ့အကောင်ဘုတ်ဝိခာယိတကအကောင်ဘုတ်တဲ့ခွေးတွေမြေခွေးတွေစားထားလို့မလို့ဟိုနာကပြက်ဒီနာကပဲ့နေဖြစ်နေတဲ့အကောင်ဘုတ်တဲ့အဲဝိခိတကဟတဝိခိတကတဝက်တပြက်ခွေးခွေးမြေခွေးတွေစားထားတဲ့အပေါင်ဘုတ်တဲ့လောယိတကတဲ့ သွေးတွေတဇိုးဇိုးဖြစ်နေတဲ့အကောင်ဘုတ်တဲ့ပုလူဝကတဲ့ပိုးလောက်တွေတက်နေတဲ့အကောင်ဘုတ်တဲ့အဋ္ဌိကတဲ့အယိုးတွေကြီးပါပဲတဲ့ဂုံလုံးအသားတွေကဂုံလုံးမလို့အယိုးတွေကြီးကျန်တော့အဲ့ဒီအယိုးစုအယိုးစုအယိုးစုလို့ဆင်ញနှလုံးသွင်းတာအဋ္ဌိကအတုပါတဲ့10မျိုးအမှန်တရားထင်လွယ်မြင်လဲတဲ့ ဒီဒီအတုပကမ္မထာကဟုတ်ကဲ့လားကြိုက်ပြီးတော့ကိုကိုကိုအရှင်သာရိပုတ္တရာနေရာကထားလိုက်တော့တတိယဟန်ကလေးဘာကမ္မထာပေးမလဲဘာကြောင့်အလှအပကြိုက်တတ်တဲ့ပုဂ္ဂိုလ်ကိုအလှအပပေးရင်ဒုက္ခရောက်ဟုတ်ကလားဒါကြောင့်မလို့ဩဘလောက်ပဲလှနေတယ်ဆိုပေမဲ့လို့သေလို့အကောင်မုတ်ဖြစ်တဲ့အခါကျယွန်စရာကြီးပဲလို့ထင်လာအောင် ဒါနဲ့ရှင်သာရိပုတ္တရာအတုပကမ္မထံပေးတယ်ယဟန်လေးကိုဘုန်းကြီးတို့ပြိတ္တာမျက်ခြေမပြတ်စေနဲ့တော့ဘုန်းကြီးအခုပြောတာစိတ်တရားရဲ့အစွဲအပွားလေးပြောနေတာပဲ့ထွက်လာတဲ့အစွဲလေးလိုက်ပြောနေတာဘာလို့လဲဆိုတော့စကားကြုံလို့နော် စကားကြုံလို့ပြောလိုက်တာလည်းတရားတစ်ပုဒ်ဆုံးတော့မယ်ဘုန်းကြီးဘာကစအခြေခံခဲ့လဲဆိုတော့နတ္ထိရဝါဒီကစခဲ့တယ်တရားနာလိုတာတရားအားထုတ်လိုတာဟာသန္တာပါသန္တာဓိပတိသန္တာအိပိပဘုန်းကြီးကပြောတယ်ဒါလောဘမဟုတ်ဘူးလို့ဘုန်းကြီးပြောတိုင်းမှန်ရောလားလို့ ကိုဟာကိုဆင်ញင်နှလုံးသွင်းပါလို့ဘုန်းကြီးလည်းမှားနိုင်တာပဲလို့မမှားနိုင်တာကတော့နတ္တိရဝမြတ်စွာဘုရားပဲရှိတယ်လို့အရှင်သာရိပုတ္တရာတောင်မှပဲဒီကြိမ်ကမှားဘူးသေးတယ်လို့ပြောတာနော်အစွဲအပွားရှိသေးတယ်ဒီကအတုပကမ္မဏပေးတော့ယဟန်ကလေးကပွားတယ်ပွားတဲ့အခါကျတော့ ယုံလိုက်တာလွန်ရောဒီအပုတ်ကောင်ကြီးကိုဖူးရောင်ခြေောက်ကြီးတွေကလည်းကိုင်းလို့ပေါင်ကြီးတွေကလည်းကိုင်းပြီးလုံးခန္ဓာကိုယ်ရလည်းပုတ်ပွားပြီးစီကြီးလိုကြက်ထားသလိုဖြစ်နေဟိုဟိုယွန်လိုက်တာသူယွန်နာနဲ့ပဲမနှိမ့်ညွတ်တဲ့စိတ်တွေဖြည့်ပြီးတော့တမာရိမရဘူးယွန်လုံးလို့ယွန်နေဆိုတာမနှိမ့်ညွတ်တဲ့စိတ်ဟုတ်လား မနစ်မြို့တဲ့စိတ်ဆိုတာလောဘလားဒေါသလားမောဟလားမာနလားအိတ်တာမစ္စရိယလားဒေါသဟုတ်တယ်မဟုတ်လားယုံတဲ့စိတ်မနစ်မြို့တဲ့စိတ်ဆိုတာဒေါသဒေါသဆိုတာនិဝရဏမဟုတ်ပေဘူးလားဘာនិဝရဏလဲပြာပါဒនិဝရဏဟုတ်ကဲ့လားនិဝရဏဆိုတာဘာသဘောရှိတယ်လဲကုသိုလ်နေရာတို့ကို တားဆီးပိတ်ဆို့တတ်တယ်တဲ့အဲ့တော့ဒီဒေါသကကုသိုလ်မဖြစ်အောင်မတားဆီးပေဘူးလားတားဆီးတော့သူ့မှာကုသိုလ်တမာတိဖြစ်ပါမလားမဖြစ်ဘူးအဲ့တော့တမာတိရမလားတမာတိမရဘူးဆိုတော့ဝိပဿနာဉာဏ်ရောဖြစ်နိုင်ပါမလားဖြစ်နိုင်ဘူးဘာကြောင့်များဒီကိုယ်တော်လေးဒီလောက်တောင်တမာတိတောင်မရနိုင်လောက်အောင်ယွန်းနေရတာ လေးရဲ့ဗီဇစိတ်ကအလှအပကြိုက်တတ်တယ်မဟုတ်လားအဲအလှအပကြိုက်ပြီဆိုတော့မလှမပတာကြတော့မယုံမေဘူးလားဟာယွန်းတာပေါ့အယွန်းလွန်တဲ့အခါကျတော့မနစ်မြုပ်စေတဲ့စိတ်တွေလွန်ခဲ့တော့တမာရီဖြစ်အောင်မလားမဖြစ်ဘူးဘလို့ရှုခိုင်းရှုခိုင်းမဖြစ်ဘူးတရက်ရှုမဖြစ်နှစ်ရက်ရှုမဖြစ်သုံးရက်ရှုမဖြစ်လေးရက်ရှုမဖြစ်အရှင်သာရိပုတ္တရာလည်းနီးမျိုးမျိုးနဲ့ပြီးတာပဲယမယံခါ ဥဒုမာတကဖူးဖူးရောင်တဲ့အကောင်ပုတ်အရှူခိုင်းတယ်ယမယခဝိနိလကညိုမဲနေတဲ့အကောင်ပုတ်အရှူခိုင်းတယ်အစိုက်တည်းဖြင့်ယမယခဝိပုပ္ပကအတွေ့တွေယူစည်းနေတဲ့ကောင်ပုတ်ရှူခိုင်းတယ်ဘလို့မှဒီကိုယ်တော်လေးသမာဓိမရဘူးကဲအရှင်သာရိပုတ္တရာမှားသလားမှန်သလားအဲမှားတယ်သမဏမေးမှားတယ်အဲဒါကြောင့် ရှင်သာရိပုတ္တရာတောင်အဲ့လိုမှားတဲ့အခါမှားတတ်သေးတာဘုန်းကြီးတို့မမှားပဲနေမလားအဲဘုန်းကြီးတို့ပြောတိုင်းလည်းအမှန်လို့မယူနဲ့ဒါပြောတာကိုညာနဲ့ကိုစင်ကြင်မျောမြင်စိကြည်စိစေဝေဖန်ပြီးတော့လက်ခံရမယ်တဲ့ဒီတော့ဘလို့မှဒီကိုရောလေးကိုတမာရိယအောင်အရှင်သာရိပုတ္တရာမတတ်နိုင်တော့မြတ်စွာဘုရားစီခေါ်သွားတယ် ခေါ်သွားပြီးတော့မြတ်စွာဘုရားပြောထားတဲ့ရှင်တော်မြတ်ဘုရားဒီတပည့်ကလေးအတုပကမ္မထံပေးတော်လည်းပဲတပည့်ကလေးဟာသမာဓိတောင်မှပဲမဖြစ်တဲ့အတွက်အကျိုးမရဖြစ်နေပါတဲ့ကြောင့်ရှင်တော်မြတ်ဘုရားထံနိခံမှုရအတွက်ခေါ်လာပါတယ်ဘုရားလို့ကြောက်ထားတဲ့အခါကျတော့မြတ်စွာဘုရားကဆင်ញင်လိုက်တယ်။ရဟန်းကလေးကြည့်ပြီးဆင်ញင် ရှင်ညာဏနဲ့ဆင်ញင်ကြည့်လိုက်တဲ့အခါကျတော့ဩငါတတိတာရိပုတ္တရာယဟန်ကလေးကမထံအပေမှားနေတာကိုလို့မြင်တော်မူတယ်။ဘာလို့ကမထံအပေမှားနေတာလို့မြင်တော်မူတယ်လဲလို့ဆိုတော့ဒီကိုယ်တော်လေးကလွန်ခဲ့တဲ့ဘဝပေါင်းများစွာမှာဘဝဆက်ဆက်တိုင်းပဒိန်ဆရာဖြစ်ခဲ့တယ်။ရွှေပဒိန်ဆရာဖြစ်ခဲ့တဲ့အခါကျတော့ तू က ပတိမတောင်လက်ကောက်ဆွဲကြိုးဗရက်စသည်အကုန်လုံးလှလှပပကလေးတွေကြည့်သူလောက်ရတယ်တဲ့ညွန်ပေနှိပေဆိုတဲ့ကနုတ်ပန်းလေးတွေနဲ့ကောင်းတာတွေကြီးလောက်ရတော့သူ့စိတ်ထဲမှာအလှအပကဆွဲတဲ့အထုံဝါဒနာကဆိုးလှပဒါနဲ့ဒီဘဝမှာလည်းပဲသူဟာအလှအပနှစ်တဲ့သဘောကြတဲ့စိတ်တွေဖြစ်နေတော့စဉ်းစားကြည့်ပါ မိရသိပ်ပြီးအားကောင်းနေတယ်မိသိပ်အားကောင်းနေတဲ့အခါကျတော့ရေနဲ့ဝုန်းဝနဲ့လောင်းလိုက်ပြီးဆိုလို့ရှိရင်ရေအားကမိအားနိုင်မှမလားနိုင်မှုအခုရှင်သာရိပုတ္တရာအဲ့ဒီတိုင်းမဖြစ်သေးဘူးလားဆန့်ကျင်မဲ့ကမ္မထာကိုအတင်းထုတ်ပေးတယ်ဒါပေမဲ့ဟိုမှာနှစ်သက်တဲ့အလားမှနှစ်သက်တဲ့စိတ်ဓာတ်ကအားကောင်းနေတဲ့အခါကျတော့ဒီကမ္မထာကတိုးပါမလားမတိုးဘူးအဲ့လိုဖြစ်တာအမှန်တရားပရိထားရတယ် မြတ်စွာဘုရားမြင်တော်မူတာနဲ့ဒါနဲ့မြတ်စွာဘုရားကဘာလုပ်လိုက်တယ်လဲဆိုတော့အဲ့ဒီယဟန်ကလေးရဲ့ရှေ့မှာလဲပိန်ပမာဏရှိတဲ့အမနာလှပတဲ့ဗဒုံမှာကြာပွင့်ကြီးဖန်ဆင်းလိုက်တယ်လဲပိန်ပမာဏရှိတဲ့အမနာလှပတဲ့ဗဒုံမှာကြာပွင့်ကြီးဖန်ဆင်းလိုက်တယ်ဖန်ဆင်းလိုက်ပြီးတော့ယဟန်ကလေးကိုဒီကြာပွင့်ကြီးအကြည့်ခိုင်းတယ် gain ယဟန်ကလေးသဘောမကျဘူးလား ကြတာဘောဘာကြောင့်ကြသလဲအဲလှလို့ဘော तू ကအလှမကြိုက်ဘူးလားအလှကြိုက်တဲ့လူအလှပေးလိုက်တယ်လူနာနဲ့ဖေးတဲ့မသွားဘူးလားတဲ့သွားတယ်อืมဒီတော့ကြာပင်ကြီးပေါ်မှာတတ်မဲ့တဲ့လောဘစိတ်တွေတဖွာဖွာပေါ်မလာဘူးလားကိလေသာညင်းအောင်လုပ်ပါတယ်ဆိုကိလေသာညင်းနေရလားမငြိမ်းဘူးတော့ ရာဘုံကြီးကတတ်မဲ့တဲ့စိတ်တွေလောဘစိတ်တွေတပွားပွားဖြစ်လာတဲ့အခါကျတော့မြတ်စွာဘုရားများမှားသွားလားမသိပါဘူးဖရာကတော့ဘယ်တော့မှမှားပါဘူးနော်မမှားပါဘူးကိုယ်တော်လေးသဘောကျလို့ဒဇိမ့်စိတ်ကြာဝင်ကြီးကိုကြည်နေပြုံးလို့ပြင်းတ်လို့ အဲဒါလို့ကြည်နေတော့မယ်ကြည်ရင်ကြည်ရင်ကကြာဝင်းကြီးကတဖြည်းဖြည်းညိုညိုညိုညိုနွမ်းနွမ်းနွမ်းနွမ်းလာနောက်ကြာဝင်းတွေကပျော်ဤပြီးတဖြည်းဖြည်းကွန့်ပတ်တွေကအောက်ဘက်ကြာလာကြာလာကနေပြီးကြွေကြာသွားကွန့်ပတ်တွေအလုံးကြွေကြသွားပြီးအောက်ရှားဝကြတဲ့အခါကျတော့လည်းပွတ်မှတ်တွေကတဖြည်းဖြည်းချောင်းသွားဘာမှမရှိတော့ အမိုက်တရိုက်ပဲရှိတော့တယ်ချက်ချင်းကြည်ရင်ကြည်ရင်ကအဲ့ဒီရင်မှကိုရောလေးဘာသဘောသွားပြီးထင်တယ်လဲဆိုတော့အနိစ္စသဘောသွားထင်တာဩအလှပဆိုတာလည်းဒီမြဲတာမဟုတ်ပါပဲလားဖြစ်ပြီးတော့ပြက်တဲ့သဘောရှိတာပါပဲလားလို့ဉာဏ်နဲ့မှသွားထင်တဲ့အခါကျတော့မှမြတ်စွာဘုရားကသူ့ယုတ်ခန္ဓာကိုစိုက်ပြီးအရှုခိုင်းတော့ ကိုတော့လေသူ့ရုပ်ကိုပြန်ပြီးစိုက်ချူတဲ့အခါကျတော့သူ့ရုပ်မှာဖြစ်နေတဲ့ရုပ်သဘောဝါတွေရဲ့ခုနခမကျန်တဲ့နုညံသဘောယူစည်းဖွဲ့စည်းတိတ်တိပြုပြလုံးခဲကြည့်တဲ့သဘောပူနွေးအေးသဘောတောင်းထောက်ကန်တောင်းနေလောက်ကြရေရှားသဘောဆိုတဲ့ရုပ်သဘောဝါတွေချက်ချင်းချက်ချင်းဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်ပျောက်ပျောက်သွားတာညံနဲ့မှဘက်ထိတွေ့မြင်ရတဲ့အခါကျတော့အနိစ္စတရားတကယ်မြင်လာတယ် အနိစ္စတရားမြင်လာတော့ဒုက္ခလည်းမြင်လာတယ်ဒုက္ခမြင်လာတော့အနတ္တလည်းမြင်လာတယ်မြင်လာချက်ချင်းပဲအဲ့ဒီနေရာမှာဝိပဿနာဉာဏ်နဲ့ဆင်းဆင်းရင့်ကျက်သွားပြီးတော့အရဟတမေညာအရဟတဖုန်ညာအထိရသွားဘလို့လဲဘာဖြစ်လို့များရတယ်ဟမ်အဲသူ့ဇေယိုင်းနဲ့သူ့ဇေယိုင်းနဲ့ကြိုက်လို့ဟုတ်ပြီလား ကမ္မထာအမှန်ပေးနိုင်လို့ပေါ့သူ့ဇယိုက်အားလျော်တဲ့ကမ္မထာကိုပေးနိုင်လို့အခုနဟာတော့အင်မနာအားအင်ကောင်းအားကောင်းနဲ့တဟုံးဟောင်းတောက်နေတဲ့မိကိုရေတပုံးနှစ်ပုံးတက်တာနဲ့မတူဘူးလားအဲ့လိုဖြစ်သွားလို့အဲဒီမှာတော့ပထမအကြိုက်ပေးလိုက်တယ်အကြိုက်နဲ့ဆွဲယူတယ်မမြဲတဲ့သဘောနဲ့ဆွဲယူလိုက်တယ်ဟောတန်းထင်လားအဲ့တော့ရှင်တော်မြတ်ဖရာရဲ့ညာအောင့်ဩစရာမကောင်းဘူးလား အမှန်ဩစရာကောင်းတယ်ဒါကြောင့်မလို့အတုမရှိဘူးလို့ဆိုကြတာရှိပါမလားမရှိဘူးဘယ်သူမှကိုမတုနိုင်တာအနုတ္တရပုရိဒဓမ္မတာရတိမယင်ကြည်ပြညာတတ္တဝါများကို ရင်ပါလေးအောင်သွေးဆောင်ဆုံးမခြင်း၌တုပဲ့ကျင်တော်မူသောမြတ်စွာဘုရားဟောဒီမှာသွေးဆောင်တာမဟုတ်ဘူးလားပထမဘာနဲ့သွေးဆောင်လိုက်တယ်လဲအလှနဲ့သွေးဆောင်လိုက်တယ်အလှနဲ့သွေးဆောင်ပြီးတော့အပြက်ကိုပြလိုက်တော့ဟောချက်ချင်းထင်းကနေမြင်သွားတယ်အရှင်သာရိပုတ္တရာဒီလိုတတ်နိုင်လားမတတ်နိုင်ဘူးဒီတော့မြတ်စွာဘုရားအတုရှိသလားအဲ့ဒါကြောင့်မလို့အနုတ္တရောပုရိသဓမ္မတာရတိ မယင်ကြည်ကြညာတတ္တဝါများကိုမယင်ကြည်ဘူးဆိုတာလောဘဒေါသမောဟကိလေသာတွေရှိနေတာကိုမယင်ကြည်ရခေါ်တယ်။အဲ့ဒီကိလေသာတွေရှိနေယင်ကြည်မလားကြိုက်မလား။ကြိုက်တာပေါ့ဒီကိလေသာတွေငြိမ့်သွားပြီဆိုရင်ယင်ကြည်တယ်။အခုတော့ဒီယဟန်လေးကယင်ကြည်သလားကြိုက်နလား။ဟမ်မရှိခင်ကရိုင်းနေဘာကြောင့်လဲလောဘကိလေသာဝင်နေလို့ ဟုတ်ကဲ့လားသူ့ကိုမြတ်စွာဘုရားကယဉ်ကျေးအောင်မသွေးဆောင်ပေဘူးလားသွေးဆောင်ပြီးတော့အပြက်ပြလိုက်တယ်မြင်ရတော့ဟောဉာဏ်နာဖြစ်သွားတယ်ဆိုအနုတ္တရောပုရိတာဓမ္မတာရတိမယင်ကျေးကြညာသတ္တဝါများကိုမြင်ပါလေအောင် သေဆောင်ဆုံးမခြင်း၌သူပဲကျင်းတော်မူသောမြတ်စွာဘုရားအနုတ္တရောပုရိသဓမ္မတာရတိမယင်ကြီးကြညာပတ္တဝါများကို မြင်ပါလေအောင်တိရိစ္ဆာန်ဆုံးမခြင်း၌သူပဲကျင်တော်မူသောမြတ်စွာဘုရားသို့ ခိုင်သဘောပေါက်လားအနုတ္တရောပုရိသဓမ္မတာရတိဂုံတော်ရဲ့သဘောအတိပ္ပယ်နားလေလားရှင်းလို့ဟုတ်ကလားမြတ်စွာဘုရားတပါးပဲတဲ့မမှားတာရှိတယ်တဲ့ဒီပြင်ကတော့တနည်းနဲ့မှားတတ်တာပဲတဲ့ဒါကြောင့်မလို့ဘုန်းကြီးတို့လည်းမှားတတ်တာပဲမှားတဲ့အခါမှားတယ်မှားတဲ့အခါလည်းမှားပြီးမပေါ်ဟုတ်လားဘုရားဟာတော့ ပဲကျမ်းကနေရတော့မှားတဲ့အခါလဲမှားပြီးမပေါ့ဆိုတာအင်းပဲကျမ်းကနေရတော့ဒီရှံပါတို့ကျမ်းကနေရနော်အဲ့ဒါကြောင့်တရားနာလိုတာတရားအထုတ်လိုတာသီလဆောက်တည်လိုတာဒါနပြုလိုတာဟာဘုန်းကြီးကသန္တာသန္တာဓိပတိအလိုသန္တာ အာကောင်းတာဆန္ဒအိဒီပအလိုဆန္ဒအာကောင်းတာလို့ပြောတယ်လောဘမဟုတ်ဘူးလို့ပြောတယ်အဲ့ဒါကိုဘုန်းကြီးပြောတိုင်းလည်းမယုံနဲ့ချင်းငင်ညာဘုန်းကြီးတို့လည်းမှားတတ်တာပဲကိုညာနဲ့ကိုဝေပန်းပြီးမှယုံဒါပြောတာမဟုတ်လားအဲ့ဒါကိုဥပမာပြရတာဘယ်ရောက်တော့ကမ္မထာကမ္မထာလေးရောဥပဒနာကမ္မထာရောဘာလို့သုံးသွားတာပဲနော်သုံးသွားလိုက်တာဒါကြောင့်မလို့တရားပါတရားတယ် ယူလွယ်အိန္ဒိယနော်မကောင်းလားကောင်းလားကောင်းတယ်ဒီတော့အဲ့ဒီမှာဘယ်လိုစစ်စစ်ရမလဲလို့ဆိုတော့ဒီတရားနာလို့တဲ့တရားအားထုတ်လို့တဲ့သီလစောင့်တည်လို့တဲ့ဒါနပြုလို့တဲ့နာခြင်းကြားခြင်းပြုခြင်းစောင့်တည်ခြင်းပေကံလှူဒန်းခြင်းဆိုတဲ့ခြင်းဟာလောဘမဟုတ်ဘူးသန္တာပဲကုသလေသန္တာခေါ်တဲ့ကုသိုလ်သန္တာပဲဆိုတာဟုတ်